ဒီကနေ့1360ခုနှစ်တော်သလင်းလာပြည့်ကျော်9ရက်1998ခုနှစ်စက်တင်ဘာလ12ရက်စနေနေ့ဒီနေ့မှာမောင်မိုးအောင်ဝင်းကမွေးနေ့မင်္ဂလာကုသိုလ်တော်ဖြစ်ဖြစ်အာယုံစွမ်းနေစွမ်းညနေဖြောရမကတနေ့တာ လူရနဲ့မိခင်ဒေါ်စန်းရင်နဲ့အကိုပုံမူအောင်ခွင်းဥတို့ကိုမှုထားပြီးလူရနဲ့ဒါနကုသိုလ်ဒီမိုးအောင်ဝင်လှူလို့ရှိရင်တော့သတိထားရတယ်ဘာလို့လဲလို့ဆိုတော့သူ့စေတနာသူ့တရာတရားကချမ်းမြေ့ရိပ်တာမှာပဲ သရာပေါက်စေရနာပေါက်အဲ့လိုဖြစ်နေသူမိခင်ကတခါတည်းရန်မိမိတို့နဲ့စက်တဲ့သူမို့လူဘုသင်လျော်တဲ့အကြောင်းမွေးနေ့ကုသိုလ်ဖြစ်လူပါကွယ်ဆိုရင်တပိကျွန်တော်ကချမ်းမြေ့ပဲလူကျင်ပါတယ်ဆိုပြီးတော့အဲ့ဒါလို့သူကလူတဲ့ပုဂ္ဂိုလ်သူလူတိုင်းလူတိုင်းချမ်းမြေ့ပဲ အဲသူရဲ့တတ္တာသူရဲ့စေတနာချမ်းမြေ့ရိပ်သာဘုံမှာပဲကြာရောက်တာ ဖြစ်တော့သူတတ္တာစေတနာအင်အားကောင်းတာနဲ့အမျှသူရဲ့ကုသိုလ်တွေအကျိုးများရအောင် ချမ်းမြေ့ တန်ကချမ်းမြေ့သီလရှင်ချမ်းမြေ့အမျိုးသားအမျိုးသမီးယောဂီများကလည်းပိုးပြီးတော့ဝိပဿနာတရားကိုကြိုးစားအထောက်ဖို့လိုတယ်ပိုးပြီးတော့သီလသမာဓိပညာတရားတွေကျင့်ကြံပွားများအထောက်ဖို့လိုတယ်အဲဒါလိုအထောက်ခြင်းအပြင်မိမိတို့ဘက်က ကိုယ်ကံကောင်းထားတော့သူ့ဘက်က လောက်ကြီးမားတဲ့အာကောင်းတဲ့သရာမြစေတနာမြပြည့်ပြည့်မိမိတို့ကိုတို့ကမစူးနိုင်မိမိတို့ခံနိုင်ရှိတယ်သူရဲ့သရာစေတနာမှလည်းပဲမိမိတို့ကသီလသမารိပညာကြိုးစားအထုံနေတာနဲ့အမျှ သူရဲ့တရားစေရနာမှာလည်းပဲအကျိုးတရားပို့ပို့ပြီးတော့ပုံမှုများပြားတယ်မြေဩဇာကောင်းလေစိုက်ပျိုးတဲ့မျိုးစေ့ကဖွံ့ဖြိုးကြီးမားတဲ့အသီးပင်ရလေဒါကြောင့်မလို့မျိုးစေ့ကတော့အောင်မြင်နေပြီဖြစ်တဲ့အတွက်မြေဩဇာကောင်းဖို့လိုနေတော့မိမိတို့ကမြေဩဇာအမြဲတစေကောင်းနေအောင် မြေဩဇာတွေဖြည့်ဖြည့်ပေးဖို့လိုတယ်သီလသမာဓိပညာမြေဩဇာတွေဒါကြောင့်တတိထားရအာယုံရောနေအာယုံစွမ်းရောနေစွမ်းရောညနေဖြောရမကာရောသုံးမျိုးလုံးလှူဒန်းနေဓမ္မတစ်ပါးလည်းပဲလေးဓာတ်နိုင်ငံခြားသားဆောင်အား9000ကျပ် ရေမိရမုံငွေအားတစ်ထောင်ကျပ်ဆေးပရိသာအားတစ်ထောင်ကျပ်ယင်လူရမုံငွေအားတစ်ထောင်ကျပ်ဘယ်ကူချမ်းမြေရိတ်သာအား9000ကျပ်မြေလူဖြစ်ဖြစ်9000ကျပ်ထိုမှတပါလည်းပဲဆရာတော်ဤနဝကမ္မအား3000ကျပ်မလိုင်းဆရာတော်နဲ့ဥဇဝနာရိနဝကမ္မ1000ကျပ်စီကျန်တန်ဃာတော်11ပါးရိနဝကမ္မအား900ကျပ်စီ ရှင်သာမဏေ၅ပါးတို့အိနဝကမ္မ200ကျက်စီသီလရှင်၅ပါးတို့အလည်းပဲ200ကျက်စီတို့ကိုလည်းပဲလှူဒန်းကြတယ်တဲ့ဒီကနေ့ပြရတဲ့ဒီဒါနကောင်းမှုအစုစုဆောက်တည်ရတဲ့သီလကောင်းမှုအစုစုနာကြားရတဲ့ဓမ္မသောနာကောင်းမှုအစုစုပွားများရတဲ့ဘာဝနာကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ င်းရဲငြိမ်းချမ်းတတိပဋ္ဌာန်အကျင့်ကောင်းအကျင့်မှန်နေကျင့်ကြံပွားများအထောက်နိုင်ရပါလို့ဤကျင့်ကြံပွားများအထောက်နိုင်တဲ့အတိုင်းလဲဆင်းရဲငြိမ်းရနိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုရပါလို့ဤလို့ရည်ရွယ်ချက်ဥတည်ချက်ထားပြီးတော့လှူဒန်းရသည်ဌာနင်္စာတန္တရာခီလံမပင်မမဲ့ရှင်လံကြည်သာလျှောက်ဖို့ရာနှင့် တန္တရာလွတ်လန်းရည်မျောမှန်း၍လူရန်သမှုဒါနပြုအပ်ခြင်းသည်လေဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည် မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ဒါနပြုပြုရတာဟာကြီးပွားခြင်းချမ်းသာခြင်းရဲ့အကြောင်းပဲပေကံလူဒန်းစွန့်ကြရအဲ့ဒါလို့လူဒန်းတော့မှလည်းပဲ တန္တရာခီလမပင်မပန်းသွားနိုင်မှုလူဒန်းချင်းတန္တရာဝုတ်စခန်းကလွတ်လန်းကိုရည်မှန်းပြီးလူဒန်းချင်းလို့နှမျိုးမှာတန္တရာဝုတ်စခန်းကလွတ်လန်းကိုရည်မှန်းပြီးတော့လူဒန်းလို့ရှိရဲ့သန္တရာထဲမှာ မပင်မပန်းချမ်းချမ်းသာသာသွားခြင်းဆိုတဲ့အကျိုးပါတခါတည်းရတယ်။အဲဒီလိုချမ်းချမ်းသာသာပြည့်ပြည့်စုံစုံဖြစ်တဲ့အခါမှာ မိမိစိတ်ကသန္တရာဝကလွတ်မြောက်ရာလမ်းကိုကြိုးပမ်းအားထုတ်ဖို့ဆန္ဒဖြစ်ပေါ်တယ်ကုသိုလ်ပြုစဉ်ကအဲ့ဒီရည်ရွယ်ချက်နဲ့ကုသိုလ်ပြုခဲ့လို့ဆန္ဒဖြစ်ပေါ်တော့အဲ့ဒီဆန္ဒဖြစ်ပေါ်တဲ့အတိုင်းပဲသံစကသန္တရာဝဝစခန်းကလွတ်လန်းဖြစ်တဲ့တတိပဋ္ဌာန်အကျင့်မှမဲ့ခင်ရှစ်တန်လန်းကိုကျင့်ကြံပွားများကြကြိုးစားအားထုတ်ဖြစ်တယ် အဲဒါလိုအထုတ်ပြပြီဆိုလို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းသန္တရာဘုကလွမြောက်ရပြတ်သူနီးနီးနီးနီးသွားသည်တကယ်လို့သန္တရာဝဇခန်းကလွတ်လန်းမရောက်သေးတော့လည်းပဲအ ਨੇ ဆုံးအဖြစ်သန္တရာထဲမှာြည်ပြည်စုံစုံချမ်းချမ်းသာသာနဲ့မပင်မပန်းချမ်းချမ်းသာသာနဲ့နေနိုင်ထိုင်နိုင်သွားနိုင်လာနိုင်နေဆိုရင်ပဲ အကျိုးကြီးမားလာပြီအဲ့ဒါအဲ့ဒါလောက်နဲ့ကိုပဲဒါနဟာ ပြုသင်ပြုတိုက်နေပြီအခုတော့ဒီလောက်တင်မကပဲနဲ့မိမိစိတ်ကဥတေကျဤမှန်းကျထားရထားတဲ့အတိုင်းသန္တာဘုကလွတ်ရာနိဗ္ဗာန်ကိုလည်းပဲဖြောင်းဖြောင်းတန်တန်ရောက်နိုင်စေတယ်ဆိုတဲ့အကျိုးတရားပဲရနိုင် မပေးလူကမွဲပြာကြလူမပေါ်ကြွယ်သည်ဒါနမပြုဘူးဆိုလို့ရှိရင်တော့ဘယ်အခါဖြစ်ဖြစ်ဘယ်ဘဝမှာပဲဖြစ်ဖြစ်ပစ္စည်းဥစ္စာမပြည့်မစုံမဲနဲ့စင်စင်ရဲရဲမွဲ့မွဲ့တိတ်တိတ်နဲ့ပဲဒီလိုပဲနေရတာပဲတဲ့။ဘာကြောင့်လဲဆိုတော့အကြောင်းမရှိတော့အကျိုးမရှိဘူးပေါ့ စွန့်ကြဲခြင်းပေးကမ်းခြင်းလှူဒန်းခြင်းဆိုတဲ့အကြောင်းရှိလာတဲ့အခါကျတော့ရခြင်းဆိုတဲ့အကျိုးရှိရတာပဲစွန့်ကြဲခြင်းပေးကမ်းခြင်းလှူဒန်းခြင်းဆိုတဲ့အကြောင်းမရှိဘူးဆိုတော့ရခြင်းဆိုတဲ့အကျိုးကလည်းမရှိတော့ဒါကြောင့်မို့မပေးလှူက မွဲပြာကြလှူမဘောကျွယ်သည်မလှူမတန်ဆင်းရဲလန့်လှူဒန်းချမ်းသာသည် မပေးဘူးဆိုလို့ရှိရင်ရခြင်းဆိုတဲ့အကျိုးမရှိတော့ဆင်းရဲတာပေါ့ပေးကနဲ့လှူဒန်းတယ်ဆိုတော့ဒီအကြောင်းရှိနေတော့ရခြင်းဆိုတဲ့အကျိုးဖြစ်ပေါ်လာတယ်အဲဒါချမ်းသာတယ်ပေါ့မလူမတန်ဆင်းရဲလန့်လှူဒန်းချမ်းသာသည်ချမ်းသာသူမစင်မကွမင်္ဂလာရှိပေသည်ဆိုမပေးလူက မွဲပြာကြလူမပေါ်ကြွယ်သည်မပေးလူကမွဲပြာကြလူမပေါ်ကြွယ်သည် လူမတန်ဆင်းရဲလန်းလူတန်းချမ်းသာသည်မလူမတန်ဆင်းရဲလန်းလူတန်းချမ်းသာသည် ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည်ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည် ကြောင့်မဲ့ဘုရားလောင်းများ ပါရမီ7ပါးဖြည့်တဲ့အခါကျတော့အစဆုံးအနေနဲ့ဒါနပါရမီစဖြည့်ရတာဒါနပါရမီစဖြည့်တဲ့အခါကျတော့ဘဝတိုင်းဘဝတိုင်းမှာစီစဉ်ဥစ္စာပြည့်ပြည့်စုံစုံဖြည့်တော့တခြားတခြားပါရမီတွေလည်းပဲသီလပါရမီနိခမပါရမီစိုက်တဲ့ပါရမီတွေလည်းပဲ ဖြည့်နိုင်မှု အခွင့်သာလာတော့ဒါနပါရမီမှမဖြည့်ဘူးဆိုလို့ရှိရင်သန္တရာထဲမှာပြည့်ပြည့်စုံစုံမရှိတော့တခြားတခြားပါရမီတွေကိုလည်းပဲဖြည့်နိုင်မှုရာခဲရင်းသွားတယ်ဒါကြောင့်မလို့ဒါနပါရမီအရင်ဖြည့်ရတယ်တစုံတစ်ခု ပြုလုပ်ခြင်းနဲ့ဆိုလို့ရှိရင်ပြုလုပ်ဖို့ရနေရာရှာရတော့ကျောင်းဆောက်ခြင်းနဲ့ဆိုကျောင်းဆောက်ဖို့ရမြေနေရာရှာရအိမ်ဆောက်ခြင်းနဲ့ဆိုအိမ်ဆောက်ဖို့ရမြေနေရာရှာရနေရာဒီဟုသောတရားရှိမှကျောင်းဆောက်လို့အိမ်ဆောက်လို့ရထို့တူပဲယုံဆောက်ခြင်းနဲ့ကုမ္ပဏီတည်တည်ခြင်းနဲ့အစိုက်တွေဘာပဲလုပ်လို့ ပထမဦးဆုံးတီယာဖြစ်တဲ့နေရာရှာရအဲ့ဒီနေရာရမှသူသက်ဆိုင်ရာအလုပ်လုပ်ဖြစ်တယ်ဒါကြောင့်နေရာအရေးကြီးတယ်အဲ့ဒီတီနေရာဟာဒါနကမြေကြီးနဲ့တူတယ်တဲ့တီနေရာအဖြစ်ဖြင့်ဒါနကမြေကြီးနဲ့တူတယ်တဲ့ အာလုံးသောကုသိုလ်တို့ရဲ့တရားပဲတဲ့စည်းစိမ်ဥစ္စာတို့ရဲ့တရားပဲတဲ့ဒါနနာမဒုက္ခနာနိဒါနာသမ္ပတ္တိနာမူလံဘောဂာနာပဋိဋ္ဌာဒါနနာမစွန့်ကြဲပေကံလှူဒန်းခြင်းသည်မြည်သည် ဒုက္ခနာချမ်းသာတို့ဤနိဒာနာအကြောင်းပေတည်းဘေကံဒုဒနာခါချမ်းသာခြင်းရဲ့အကြောင်းပဲတဲ့တမ္ပတ္တိနာစည်းစိမ်ဥစ္စာတို့ဤမူလံအမြင့်အရင်းပေတည်းစည်းစိမ်ဥစ္စာရအကြောင်းပင်မအကြောင်းတရားပဲတဲ့ဒါနာဟုတ်လောက်သလားသိဟုတ်တာပေါ့ တမ္ပတ္တိနာမူလစည်းစိမ်ဥစ္စာတို့၏မူလအမြင့်ရင်ပေသည်ဘောဂာနံပဋိဋ္ဌဘောဂာနံစည်းစိမ်ဥစ္စာတို့၏ပဋိဋ္ဌတီယာပေသည်တဲ့စဉ္ကြဲပေကလှူဒန်းခြင်းဟာစည်းစိမ်ဥစ္စာတို့ရဲ့တီယာပဲတဲ့ဒါနရှိပြီဆိုလို့ရှိရင်စည်းစိမ်ဥစ္စာတွေဒီဒါနဘောအခြေတည်ပြီးတော့ ရရှိလာတဲ့ဒါကြောင့်မလို့ဒီဌာနဟာစီစဉ်ဥစ္စာတို့ရဲ့တရားပဲပရလောကေဌာနတရိတောအဝတယောနတ္ထိဌာနတရိတာပဋိဌာနတ္ထိပရလောကေတမလွန်ဘဝမှာလည်းပဲတဲ့ဒါနတရိတော် ဒါနနှင့်တူသောအဝတ္တရောမိယာသည်နတ္ထိမရှိတဲ့နောက်ဘဝနောက်ဘဝတွေအတွက်လည်းပဲဒီဘဝကပြုတဲ့ဒါနတွေဟာအကောင်းဆုံးမိယာတွေပဲတဲ့ဒါနနဲ့တူတဲ့မိယာမရှိဘူးဆိုတာဒါနဟာမိယာအနေနဲ့အကောင်းဆုံးမိယာပဲအမတမှန်တာပဲเนาะ ဒါနအမိရပြီဆိုလို့ရှိရင်စည်းစိမ်ချမ်းသာအနေနဲ့လည်းခံစားနိုင်တယ်ကုသိုလ်တွေလည်းဘယ်ကုသိုလ်မဆိုမျိုးမဆိုကုသိုလ်ဘယ်ကုသိုလ်မျိုးမဆိုပြုနိုင်တယ်မိရပဲဒါကြောင့်ကျမ်းဂန်ကဆိုတဲ့ဒါနကမိရအနေနဲ့ဆိုရင်တဲ့သီဟာသနပလင်နဲ့တူတယ် သီဟာသနပလင်နဲ့တူတယ်ရှင်မင်းများအသုံးပြုတဲ့ရှင်သေးခံတဲ့ပလင်ရှင်သေးရုပ်ခံတဲ့ပလင်ကိုသီဟာသနပလင်ခေါ်တယ်အဲ့တော့သီဟာသနပလင်မှာထိုင်အဲ့ဒီပလင်အမိပြုပြီးတော့ဘယင်ကတိုက်ရိုက်ပြီးဘူးကောင်းကောင်းကြီးစီမံနိုင်တယ် တရားဓမ္မတွေလည်းပဲမှန်မှန်ကန်ကန်ဆုံးဖြတ်နိုင်တယ်သီဟာသနပလင်မိရလို့အဲ့ဒီတိုင်းပဲတဲ့ဒါနဆိုတဲ့အမိရပြီဆိုလို့ရှိရင်ဘာမဆိုမိမိလှုပ်လို့ရကုသိုလ်လုပ်ငန်းတွေလုပ်နိုင်တယ်ဒါကြောင့်မိရအနေနဲ့ဆိုဒါနကသီဟာသနပလင်နဲ့တူတယ် နောက်ဒါနသရိတာဒါနနှင့်တူသောပဋိဋ္ဌာတီယာသည်နတ္ထိမရှိတဲ့ခုဘဝနောက်ဘဝနောက်ဘဝတွေအတွက်လည်းပဲဒါနနဲ့တူတဲ့တီယာမိယာမရှိဘူးတဲ့တီယာမရှိဘူးဒါကြောင့်ဒါနကဘာနဲ့တူတယ်လဲဆိုတော့ ပထဝီသရိတာတဲ့တရားအနေနဲ့ဆိုလို့ရှိရင်ဒါနကမြေကြီးနဲ့တူတယ်တဲ့မြေကြီးတည်းဟူသောတရားရပြီဆိုအဲ့ဒီပုံမှာဘာမဆိုလုပ်လို့ရခုနပြောသလိုအကြောင်းဆောက်လို့လည်းရအိမ်ဆောက်လို့လည်းရတယ်ဆိုင်တယ်လို့လည်းရတယ်ကုမ္ပဏီထောင်လို့လည်းရတယ်ရုံးလို့လို့လည်းရတယ်အဲ့ဒါလိုပဲ ဒါနလေးဟုသောတရားရှိပြီဆိုလို့ရှိရင်တော့စီစဉ်ဥစ္စာပြည့်စုံနေပြီမှုမိမိလှုပ်လို့ရကောင်းမှုကုသိုလ်တွေပါမစို့လှုပ်လို့ရပြီဒါနတရိတာဒါနနှင့်သူတော့ပဋိဋ္ဌာတိယာသည်နတ္ထိမရှိပရလောကေဒါကြောင့်ချမ်းသာခြင်းဤအကြောင်းရင်းလည်းဟုတ် စည်းစိမ်ဥစ္စာပြည့်စုံကြီးရဲ့ကြောင်းရင်လည်းဟုတ်ကောင်းသောတီယာလည်းဖြစ်တဲ့ဒီဒါနဟာတ attva တိုင်းတ attva တိုင်းစွမ်းနိုင်သမျှပြုရမယ်ပြုသင့်တယ်ဒီလိုပြုမှပဲတဘဝတဲ့တဘဝအစင်းမြင့်ပြီးတော့ပြည်ပြည်စုံစုံဖြစ်မဲ့ ရှေးကသိဒ္ဓထဘုရားလက်ထက်ကတကြွယ်တယောက်ပစ္စည်းတော်တော်ပြည့်စုံပြည့်ပြည့်စုံစုံရှိတာပေါ့လေအဲ့ဒီပုဂ္ဂိုလ်ကသူဒီဘဝမှာ ပြည့်စုံနေတာဟာရှေးရှေးဘဝကဒါနပြုခဲ့လို့ပဲလို့ဆင်ញံနှလုံးသွင်းမိပြီးတော့ဒါနလေးဟူသောကုသိုလ်ကံကြောင့် ရရှိတဲ့ကောင်းကျိုးချမ်းသာကိုယုံကြည်တော့သိတ္တထဖရာမြတ်စွာဘုရားနဲ့တကွတန်ဃာတော်များမကြာခဏဆွမ်းခွင့်လှူတယ်တစ်ခါတစ်ခါအထူးတလီဆွမ်းလှူတယ်အဲဒါလိုလှူတတ်တယ်အဲသူကတော့အဘိနံဒေတိဆိုတဲ့စကားနဲ့ လျော်ညီတဲ့ပုဂ္ဂိုလ်နဲ့တူပါတယ်အဘိနာမပြတ်ဒေတိပေးလှူတယ်မပြတ်ပေးလှူတယ်ဆိုတာအလှူရည်ဆက်လက်နဲ့မကွာပေါ့အဲ့လိုလှူတယ်အဲဒီတကြွယ်ကွယ်လွန်တဲ့အခါကျတော့နတ်ပြည်6ထပ်မှာ6ထပ်လုံးပဲတထပ်ပြီးတထပ်တထပ်ပြီးတထပ်နတ်စည်းစိမ်ခံစားရတယ်လူပြည်ပြန်ပြီးတော့ လူဖြစ်ပြန်တဲ့အခါလည်းပဲလူစည်းစိမ်ချမ်းသာကြွယ်ဝချမ်းသာတဲ့ပုဂ္ဂိုလ်ပဲဖြစ်ပြီးတော့စည်းစိမ်ချမ်းသာတွေခံစားရတယ်ဒါကြောင့်ဒါနနာမသမ္ပတ္တိနာမူလံသမ္ပတ္တိနာစည်းစိမ်ချမ်းသာတို့ဤမူလံအမြင့်ရင်ပဲဘောဂနာစည်းစိမ်ဥစ္စာတို့ဤပဋိဋ္ဌာဒီယာပဲ အဲဒါကြောင့်ဒါနပြုတယ်ဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ကတော့သိကြပြီမစင်ရတော့ဘူးသန္တရာထဲမှာမပိမပန်းချမ်းချမ်းသာသာသူသွားရတော့မယ်အဲ့သိကြအခုလိုအာယုံစွမ်းနေစွမ်းညနေအဖျော်ယမကာကိုတကယ်အထူးပြုတဲ့ဒါနစေတနာ အထူးပြုတဲ့ယုံကြည်မှုနဲ့ လူဒန်းတယ်ဆိုတာတော့ပြောเสียမလို့တော့ပြောเสียမလို့တော့ဘူးဆိုပေမဲ့ပြောเสียလူရာတော့တော့နည်းနည်းလူရာတော့ရှိသေးတယ်ဘာလူရာလဲဆိုတော့လူတဲ့ပုဂ္ဂိုလ်ရဲ့စေတနာဒုသရာဒုကပြောเสียမရှိပေမဲ့အလှကံပုဂ္ဂိုလ်ဘက်ကတတိထားဖို့လိုတယ်ပေါ့အလှကံပုဂ္ဂိုလ်ဘက်ကတတိထားဖို့က သူ့အလှူအကျိုးများအောင်သူ့အလှူကိုငါတို့စားတိုက်သုံးတိုက်အောင်ငါတို့ပေါ်ပေါ်ရော့ရော့အမှတ်တမဲ့နေလို့မဖြစ်ဘူးတို့ကျင့်မြဲဖြစ်တဲ့သီလအကျင့်တမာတိအကျင့်ပညာအကျင့်ကိုပို့ပြီးတော့ကြိုးကြိုးစားစားတို့ပြီးကျင့်မှဖြစ်မယ်လို့အဲလိုတတိချီပြီးကြိုးစားကျင့်ကြံမှုလိုတယ်အဲဒါလို့ဆိုလို့ရှိရင် လူကံပုဂ္ဂိုလ်ဘက်ကလည်းမလူခင်လှူဆဲလှူပြီးအချိန်သုံးမျိုးမှာစေတနာအကောင်းခြင်းဆိုတော့အင်္ဂါသုံးပါးနဲ့ပြည့်စုံတယ်အဲလှူတဲ့ပုဂ္ဂိုလ်ဘက်ကလည်းပဲမလှူခင်လှူဆဲလှူပြီးအချိန်သုံးမျိုးမှာစေတနာထက်သာအကောင်းပြီးကြည်လင်ရှင်လန်းဝမ်းမန္တသာဖြစ်နေရမယ်ဆိုတဲ့အင်္ဂါသုံးပါးနဲ့ညီတယ်အလူကံပုဂ္ဂိုလ်ကလည်းပဲ သီလသမာဓိပညာအကျင့်တရားတွေကျူးကျူးဆာဆာကျင့်ကြံပွားများထားတော့လောဘကင်းသလောက်ကင်းနေတယ်ဒေါသကင်းသလောက်ကင်းနေတယ်မောဟကင်းသလောက်ကင်းနေတယ်သီလမြေဩဇာသမာဓိမြေဩဇာပညာမြေဩဇာရှိနေတဲ့စိတ်အစဉ်မှာလောဘဒေါသမောဟဆိုတဲ့ကိလေသာအငြိအကျေးအမတန်နှဲပါတော့ဖြူစင်တဲ့ စိတ်အစဉ်ပဲအဖြစ်များတဲ့အတွက်အလူကံပုဂ္ဂိုလ်ပြည့်စုံရမယ့်အင်္ဂါ၃ပါးနဲ့ပြည့်စုံတယ်လူကံပုဂ္ဂိုလ်ဟာလောဘကင်းရမယ်သို့သို့မဟုတ်ကင်းအောင်ကျင့်ကြံနေရဒေါသကင်းရမယ်သို့မဟုတ်ကင်းအောင်ကျင့်ကြံနေရမောဟကင်းရမယ်သို့မဟုတ်ကင်းအောင်ကျင့်ကြံနေရမယ်ဆိုတဲ့အင်္ဂါ၃ပါးနဲ့ပြည့်စုံအဲ့ဒါလို့ဆိုတော့ ဒီဒါနဟာ ကြီးမားတဲ့အကျိုးကိုမပေးเสียမရှိတော့ဘူးဒီလိုအလူရှင်ဘက်ကအင်္ဂါ၃ပါးအလူကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးပေါင်းတော့အင်္ဂါ၆ပါးနဲ့ပြည့်စုံတဲ့ဒါနအဲ့ဒီဒါနကြောင့်ရရှိတဲ့အကျိုးတရားဟာသမုဒ္ဒရာတဲကရေကိုအိုးနဲ့ပုံးနဲ့ခွင်းနဲ့ခတ်ပြီးတော့ဘယ်နှအိုးဘယ်နှပုံးဘယ်နှခွက်ရှိတယ်လို့ရေတွက်တဲ့အခါမှာမရေသာ မတွက်တာအရေးအတွက်အတိုင်းတာ ပမာဏကိုလွန်းအောင်များပြားသလိုဒီဒါနကြောင့်ရရှိတဲ့အကျိုးတရားဟာလည်းပဲမရေသာမတွက်တာ ပမာဏအတိုင်းတာပမာဏလွန်အောင်ကြီးမားတဲ့အကျိုးကို ရသည်ဒါကြောင့်စီစဉ်ဥစ္စာဘလောက်ရမယ်လို့ကို ပြောလို့ကို ပြောဖို့ကိုပြောလို့ကိုမဖြစ်တော့ဘူးပမာဏအတိုင်းအတာပမာဏလွန်အောင်အကျိုးတရားရမယ်အဲ့ဒီအကျိုးတွေကအကောင်းဆုံးအကျိုးကတော့လောကုတ္တရာကျိုးဖြစ်တဲ့ဆင်းရဲခတ်သိမ်းငြိမ်းခြင်းဆိုတဲ့နိဗ္ဗာန်ချမ်းသာအကျိုးဒီအကျိုးကိုရဖို့ကတော့အရေးကြီးဆုံးပဲဒါကြောင့်မလို့ဒီကနေ့ပြရတဲ့ ဆွမ်းဒါနကောင်းမှုအဖျော်ယမကဒါနကောင်းမှု ကြောင်းဒါနကောင်းမှုရေမီဆေးရင်အစိုက်တော်ပရိသဒါနကောင်းမှုကြောင်းမြေလဲပါသေးတယ်မော်ဘီကြောင်းမြေအဲပကိုးကြောင်းမြေအလှအဲပါလဲမြေအလှမြေအလှဆိုတာခိုင်ကန့်တဲ့သဘောရှိတာပေါ့ ခိုင်ငန်းတဲ့သဘောရှိတယ်ကျေပြန့်တဲ့သဘောရှိတယ်ကောင်းသောတရားဖြစ်သဘောရှိတယ်ထိုမှတပါလည်းပဲနဝကမလူတယ်ဆိုတာကလည်းပရိသာလူပဲလူရာရာကိုရစေနိုင်တဲ့ပရိသာလူဖြစ်တဲ့အတွက်ဒီကနေ့ပြုရတဲ့ဒိဋ္ဌာနာကောင်းမှုဟာသန္တရာထဲမှာတော့စည်းစိမ်ဥစ္စာအနေနဲ့ဘာမှမလိုရအောင်အကျိုးပေးနိုင်တဲ့ ဒါနကောင်းမှုပဲသံဃာထဲမှာလူရာမရှိအောင်အကျိုးပေးနိုင်တာတဲ့ပိုးပြီးတော့လိုအပ်တာကတော့သံဃာဝဆင်းရဲကလွတ်မြောက်ခြင်းဆိုတဲ့နိဗ္ဗာန်ချမ်းသာအကျိုးကိုရဖို့ပဲအဲဒါလို့ရဖို့ရအတွက်မျိုးစေ့ချတဲ့အနေနဲ့ဒီဒါနပြန်ပြန်ဆင်ញင်မိတိုင်းဆင်ញင်မိတိုင်း ဆင်ញင်တဲ့စိတ်ကိုလည်းဆင်ញင်တယ်ဆင်ញင်တယ်လို့ရှုမှတ်ရဆင်ញင်ပြီလို့ဝမ်းသာပြန်တော့ဝမ်းသာတယ်ဝမ်းသာတယ်လို့ရှုမှတ်ရနှစ်သက်တော့နှစ်သိမ့်တယ်နှစ်သိမ့်တယ်လို့ရှုမှတ်ရအဲ့လို ရှုမှတ်လို့ရှိရင်ဆင်ញင်တဲ့စိတ်နံတရားရဲ့အနိစ္စဒုက္ခအနတ္တသဘောသိနိုင်တယ်မမြဲစင်းရဲ့ပုဂ္ဂိုလ်တ attva မှုတဲ့သဘောသိနိုင်တယ်ထို့တူပဲ ဝမ်းမြောက်တဲ့ဝမ်းသာတဲ့နှစ်သက်မှု ပီတိတို့ရဲ့အနိစ္စဒုက္ခအနတ္တမမြဲစင်းရဲ့ပုဂ္ဂိုလ်သတ္တဝါမှုဆိုတဲ့သဘောတွေသိနိုင်တဲ့ဝိပဿနာဉာဏ်နဲ့အဲ့ဒီဝိပဿနာဉာဏ်နဲ့ထက်ထက်တန်တန်ဖြစ်လို့ရှိရင်တော့မဉဏ်ပူဉဏ်အထိဒီဒါနကတွန်းပြီးတော့ပို့နိုင်တာပဲဒါကြောင့်အဲ့ဒီအထိရည်မှန်းရ ဒါနဆင်ញင်ပိတိဝင်သူပင်ရှုရမည်ဆင်ញင်မိရင်လည်းဆင်ញင်တဲ့စိတ်ကိုဆင်ញင်တယ်ဆင်ញင်တယ်လို့ရှုဆင်ញင်တယ်ဆင်ញင်တယ်လို့ရှုတခါဆင်ញင်လို့မှုနှစ်သက်မှုဝမ်းသာမှုတွေဖြစ်ပြန်တယ်နှစ်သက်တယ်နှစ်သက်တယ်ဝမ်းသာတယ်ဝမ်းသာတယ်နှစ်သိမ့်တယ်နှစ်သိမ့်တယ်ဂျင်းတ်တယ်ဂျင်းတ်တယ်အာရတယ်အာရတယ်ပြောတယ်ပြောတယ်ရှု အဲ့ဒါစိတ်ဓာနုပဒနာတတိပဋ္ဌာန်ဓမ္မနုပဒနာတတိပဋ္ဌာန်လည်းဖြစ်တယ်အဲ့ဒါလို့ရှုခြင်းအပြင်အဲ့ဒီစိတ်နံတရားတွေရဲ့အနိစ္စဒုက္ခအနတ္တခုဖြစ်ပြီးခုပြတ်သွားတာပါလားခုနောက်တစ်ခုဖြစ်လာပြန်ပြီပြတ်သွားပြန်ပြီနောက်စိတ်ဖြစ်လာပြန်ပြီပျောက်သွားပြန်ပြီအဲ့ဒါလို့သိတဲ့အခါကျတော့တခုမှ အမြဲတည်နေတာမရှိဘူးဖြစ်ချီပြက်ချီနဲ့မမြဲတဲ့သဘောတွေပဲလို့အနိစ္စသိတယ် အနိစ္စမြင်ဒုက္ခထင်အနတ္တလည်းမြင်လေသည်မမြဲတဲ့သဘောတွေ့ပြီဆိုလို့ချင်းအိုးမမြဲတဲ့တရားတွေဆင်းရဲတယ်တဖြုတ်ဖြုတ်တဖြုတ်ဖြုတ်တဖြည်းဖြည်းနဲ့မပြတ်မစဲတသေးသေးဖြစ်ချီပြက်ချီနဲ့ဖြစ်နေတာပဲတိရန်ခိုင်မြဲရတယ်ရဲ့လို့တခုမှမရှိပါပဲလားဆင်းရဲတယ်ဒါကြောင့်မလို့မိမိတို့ထင်တယ်လို့ အမြဲတည်နေတဲ့ပုဂ္ဂိုလ်ရဲ့တ attva ရဲ့ငါရဲ့သူရဲ့လို့မရှိပါလားအစင်မြတာဖြစ်တဲ့ရုပ်အစင်နာအစင်မြတာပါလားလို့အနတ္တကိုလည်းသွားပြီးတော့သိတယ်အဲဒါလို့သိပြီဆိုလို့ရှိရင်အမတန်ရှင်းလင်းတဲ့ဝိပဿနာဉာဏ်ပဲအဲဒီဝိပဿနာဉာဏ်ဟာဆက်တာရှုမဲ့ဆိုလို့ရှိရင်တဖြည်းတည်းတဖြည်းပိုးပြီးရှင်းနေရှင်းနေလာပြီးတော့ ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရည်ကျက်နိုင်တယ်ဒါနဆင်ញင်ပိတိဝင်သူဝင်ရှုရမည်သီလဆင်ញင်ပိတိဝင်သူဝင်ရှုရမည်ထို့အတူပဲမိမိအားထုတ်တဲ့ဘာဝနာကိုပြန်ဆင်ញင်မိလဲဆင်ញင်စိတ်ရှုနိုင်တယ်ဘာဝနာတရားအားထုတ်မိလို့မလို့ပြောနေတဲ့ဝမ်းသာနေတဲ့ဆိုတော့ပြောတဲ့ဝမ်းသာတဲ့စိတ်ကို ရှုထပ်ပြီးတော့ဝိပဿနာကုသိုလ်ဖြစ်တယ်ဘာဝနာဆင်ခြင်းပီတိဝင်သူပင်ရှုရမည်သူမရှုလင်းငါကောင်ထင်ခင်မင်းဆွဲလန်းသည်မိမိလှူတာဆင်ញင်မိလို့မလို့ဆင်ញင်တယ်ဆင်ញင်တယ်လို့မရှိမိဘူးဝမ်းသာတယ်ဝမ်းသာလို့ဝမ်းသာတယ်ဝမ်းသာတယ်ပီတိဖြစ်လို့ပီတိဖြစ်တယ်နှစ်သိမ့်တယ်နှစ်သိမ့်တယ်လို့ မရှုမိဘူးဆိုလို့ရှိရင်ငါလှူတဲ့ပုဂ္ဂိုလ်ပဲငါမို့လှူနိုင်တာပဲအဲ့ဒါလို့ငါဆိုတဲ့ပုဂ္ဂိုလ်တ attva ကြီးဉာဏ်နဲ့မှတွေးလာတတ်တယ်အဲ့တော့လှူတယ်ဆိုတာဒါနစေတနာသူကပဓာနာ လူဘို့ရာအတွက်လှုံ့ဆော်တဲ့စေ့ဆော်တဲ့စေတနာခေါ်တဲ့ဒီစိတ်သဘောလေးမရှိရင်မလူပြစ်ဘူးသူရှိလို့တာလူပြစ်တာဒါကြောင့်မလို့လှူတယ်ဆိုတာစေတနာကိုပြောတယ်စေတနာဒါနဝတ္ထုဒါနတဲ့အဲ့ဒီလှူလိုတဲ့လှူဖို့စလုံးဆိုတဲ့စိတ်ဆိုတဲ့စေတနာလေးကြောင့်မိမိရှိတဲ့ ဝတ္ထုပစ္စည်းကိုလှူပစ်တယ်အဲဝတ္ထုပစ္စည်းကိုလှူတဲ့အခါကျဝတ္ထုဒါနတဲ့ဝတ္ထုဒါနတဲ့စေတနာဒါနကပိုအရေးကြီးတယ်အခုခေတ်မှာလှူလိုတဲ့စေတနာမမာပဲနဲ့အကြောင်းကြောင်းကြောင့်10သိန်း15သိန်း30 30 40ဆိုတဲ့အလှူဝတ္ထုတွေမလှူရဘူးလား လှူရတယ်အဲ့ဒါစေတနာဒါနဖြစ်တယ်လားဝတ္ထုဒါနပဲဖြစ်တာပဲဟုတ်တယ်မဟုတ်လားအဲ့တော့အကျိုးကြီးမလားအကျိုးသေးမလားအကျိုးသေးမယ်ပေါ့ဝတ္ထုဒါနပဲစေတနာဒါနကအရေးကြီးတာဒီတော့လှူလို့တဲ့စိတ်ကလေးနဲ့လှူတဲ့အခါမှာဖြစ်ပေါ်တဲ့စိတ်ကလေးပဲဒါကိုပဲငါလို့သွားဆွဲတတ်တယ်တဲ့ ငါလှူလိုက်တယ်ဟဲ့ငါလှူလိုက်တယ်ဟဲ့လို့ပုဂ္ဂိုလ်တ attva အနေနဲ့စိတ်ခေါ်တဲ့နံတရားကိုသွဲစွာဆွဲလာတက္ကာယဒိဋ္ဌိတက္ကာယတကယ်ထင်ရှားရှိနေတဲ့လှူလိုတဲ့စေတနာလှူအောင်လှုပ်ဆော်ပေးတဲ့စေတနာလှူစေအခါမှာဖြစ်တဲ့လှူတဲ့စိတ်အဲ့ဒါကိုပဲစိတ်စေတနာနံတရားမျှလို့သဘောမပေါက်ဘဲနဲ့ ငါလို့သွားတက်လိုက်တာငါလှူလိုက်တာငါလှူလိုက်တာပုဂ္ဂိုလ်သတ္တဝါအနေနဲ့သွားတွေ့တာအဲ့ဒီခါကျတော့အဲ့ဒီငါကဒီလိုပဲလှူရအောင်နောက်ဘဝတွေမှာလည်းငါပစ္စည်းဥစ္စာတွေရကျင်တယ်ဆိုတဲ့လောဘဖြစ်လာလောဘဝင်လာတခါငါငါကိုငါကိုလည်းပြန်ပြီးတော့ဒီလိုလှူရတဲ့အတွက် ချမ်းချမ်းသာသာနေရပါလို့ဤစသည်ဖြင့်ခင်မင်တွေ့တာတဲ့သဘောဝင်လာတယ်တခါငါမို့လူနိုင်တာသူများတွေငါလောက်မလူနိုင်ဘူးလို့မာနလည်းဝင်လာတတ်တယ်မရှုလို့ဒါကြောင့်ဒါနစင်ញင်ပိတိဝင်သူပင်ရှုရမည်သူမရှုလင်ငါကောင်ထင်ခင်မင်းဆွဲလန်းသည် ငါကောင်ထင်းဆိုတဲ့တက္ကရာဒိဋ္ဌိဝင်လာပြီဆိုလို့ရှိရင်တော့ခင်မင်ဆွဲလန်းတဲ့လောဘကိလေသာလည်းဖြစ်နိုင်တာပဲစိတ်ဆိုးစိတ်ပြတ်တဲ့ဒေါသကိလေသာလည်းဖြစ်နိုင်တာပဲမောက်မာထောင်လွှားတဲ့မာနကိလေသာလည်းဖြစ်နိုင်တာပဲသူမရှိဘူးလေငါကောင်ထင်းခင်မင်ဆွဲလန်းသည် ရှုမိလိုက်လင်ယုံနာမြင်ထို့ပြင်ကြောင်းသိသည်ဆင်ញင်နေဆင်ញင်နေလို့ရှုမိတယ်ဝမ်းသာတယ်ဝမ်းသာတယ်လို့ရှုမိတယ်နှစ်သိမ့်နဲ့နှစ်သိမ့်နဲ့အာရတယ်အာရတယ်ကျင်납တယ်ကျင်납တယ်လို့ရှုမိတယ်ဆိုလို့ရှိရင်အရှုကဆင်ញင်စိတ်ဝမ်းသာစိတ်နှစ်သိမ့်စိတ်ကတခြား အဲ့ဒီစိတ်တွေကို ရှုလိုက်တဲ့ရှုတဲ့စိတ်ကတခြားဟောဒါတွေစိတ်တွေပဲလို့တခြားစီအနေနဲ့မြင်လာတယ်စိတ်သဘောတွေပဲလို့မြင်လာပြီဆိုလို့ရှိရင် စိတ်တဘာဝကို စိတ်တဘာဝအတိုင်းမြင်ရင် ပုဂ္ဂိုလ်တ attva ငါလို့မထင်တော့စိတ်တဘာဝကိုစိတ်တဘာဝမျှလို့မမြင်ဘူးရုပ်တဘာဝကိုရုပ်တဘာဝမျှလို့မမြင်ဘူးဆိုရင်တော့ ပုဂ္ဂိုလ်သတ္တဝါလို့ထင်လာတယ်အဲ့ဒါလို့ပုဂ္ဂိုလ်တ attva လို့ထင်လာပြီဆိုလို့ရှိရင်တော့ဘာဖြစ်မလဲတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဖြစ်နေပြီဟုတ်လားအဲ့ဒါလို့ဖြစ်နေပြီဆိုလို့ရှိရင်တော့နောက်ထပ်ဆက်ပြီးဘာတွေလာနိုင်သလဲဘာတွေဖြစ်နိုင်လဲ ကိလေသာတွေဖြစ်နိုင်တယ်ဟုတ်ကဲ့လားဆိုယုံနံတဘာဝကိုတဘာဝမြတာဟုပိုင်းမိုင်ခြားကြသိရမည်ယုံနံတဘာဝကိုတဘာဝမြတာဟုတ ပိုင်းပိုင်းခြားခြားသိရမည်သို့ ခြားကြမသိလျင်ပုဂ္ဂိုလ်တ attva ငါဟုထင်မှသည်ပိုင်မိုင်ခြားကြမသိလျင်ပုဂ္ဂိုလ်တ attva ငါဟုထင်မှသည် so တ္တဝါငါဟုထင်မှားလင်တတ်မဲ့စိတ်ဆိုးကိလေသာတရားဆိုးတို့ဖြစ်ပွားသည်တတ်မဲ့စိတ်ဆိုးကိလေသာတရားဆိုးတို့ဖြစ်ပွားသည်ပုဂ္ဂိုလ်တ attva ပုဂ္ ငါဟုထင်မှားလင်တတ်မဲ့စိတ်ဆိုးကိလေသာတရားဆိုးတို့ဖြစ်ပွားသည်ကိလေသာတရားဆိုးတို့ဖြစ်ပွားသည် လေသာတရားဆိုတို့ဖြစ်ပွားလျင်ဆင်းရဲများသည်ကိလေသာတရားဆိုတို့ဖြစ်ပွားလျင်ဆင်းရဲများသည် ယုံနံတဘာဝကိုတဘာဝမြတ်တာဟုခန္ဓာစကလုံးလေးကြံနေကြတာအမှန်အတိုင်းပိုင်းပိုင်းခြားခြားသိရမည်ယုံနံတဘာဝကိုတဘာဝမြတ်တာဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရမည် ပိုင်းပိုင်းခြားခြားမသိလင်ပုဂ္ဂိုလ်တ attva ငါဟုထင်မှားသည်ပုဂ္ဂိုလ်တ attva ငါဟုထင်မှားလင်တတ်မဲ့စိတ်ဆိုးကိလေသာတရားဆိုးတို့ဖြစ်ပွားသည် ကိလေသာတရားဆိုတို့ဖြစ်ပွားလျင်ကိလေသာတရားဆိုတို့ဖြစ်ပွားလျင်ဆင်းရဲများသည် ချမ်းသာအောင်ပါလို့ယုံနာတဘာဝကိုတဘာဝမျှသာဟုသိအောင်ရှိရနေဟုတ်ကဲ့လားဆိုယုံနံတဘာဝကိုသဘာဝမျှသာဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရမည် သိအောင်ရှုရမည်ရှုမှတည်ငြိမ်သည်တည်ငြိမ်မှသိသည်သိအောင်ရှုရမည်ရှုမှတည်ငြိမ်သည်တည်ငြိမ်မှသိသည်သိမှကိလေသာငြိမ်သည် ကိလေသာငြိမ်းမှဆင်းရဲငြိမ်းသည်ကိလေသာငြိမ်းမှဆင်းရဲငြိမ်းသည်သို့ သည်ဆို င်ခြင်းဘာဝနာဆင်ခြင်းသူမရှိလင် ငါကောင်ထင်ခင်မင်းဆွဲလန်းသည်သို့ရှုမိလိုက်လင် ယုံနာမြင်ထို့ပြင်ကြောင်းသည်သည်ကြောင်းသည်သည်ဆိုတာအကြောင်းကျိုးသိတယ်လို့ဆိုလိုတယ်ရှုမိလိုက်လင်ယုံနာမြင်ထို့ပြင်ကြောင်းသည်သည် ယုံနံကြောင်းမြသိလေကသုလသောတာမိသုလသောတာမိသု မြဲဆင်းရဲငါမစွဲညံတဲ့ရှင်တော်သည်မမြဲဆင်းရဲငါမစွဲညံတဲ့ရှင်တော်သည် ယုံနာမြင်ဆိုတာနာမရူပပရိစေရညာထို့ပြင်ကြောင်းသိသည်ဆိုတာပစ္စယပရိကဟညာအကျိုးအကြောင်းသိတာအကြောင်းကြောင့်အကျိုးဖြစ်တာသိတာမမြဲစင်ရဲ့ငါမစွဲညံနဲ့လင်းတော့သည်ညံနဲ့ရှင်တော့သည် သမ္မတနာညာ မမြဲတဲ့သဘောတွေပဲအနေဆဆင်းရဲတဲ့သဘောတွေပဲဒုက္ခပုဂ္ဂိုလ်သတ္တဝါငါမဟုတ်ဘူးအနတ္တသဘောတွေပဲလို့အဲ့လိုသုံးသပ်ပြီးတော့သိတယ်တမ္မတနာညာပြန်ဆိုဒါနဆင်ခြင်းပိတိဝင်သို့ ဒီနေ့တလောက်ဆောင်ဘက်ကတော့မဆုံးသေးဘူးเนาะဘယ်ညာအထိရောက်သွားတာဘာညာဘာညာပါသွားတော့နာမရူပပြိစေရညာပစ္စယပရိဂဟညာသမ္မတနာညာဟုတ်ကဲ့လားအဲ့ဒါကအခုဆောင်ဖို့အတိုင်းသိမှဖြစ်တာမသိရင်တော့ နှုတ်ညံပါဇက်ညံပဲဖြစ်တယ်မဟုတ်ဘူးလားကိုရိညံဟုတ်ပါမလားမဟုတ်ဘူးအဲ့ဒီတိုင်းပဲဒီကနေ့လို့မွေးနေ့မင်္ဂလာကုသိုလ်တော်ဖြစ်ဖြစ်အာယုံဇာနေဇာညနေဖြောရမကအစိုက်ပြီးလှူဒန်းခြင်းကျောင်းမြေလှူဒန်းခြင်းကျောင်းလှူဒန်းခြင်းအထွေထွေရဝိဆယမမွေအစိုက်ဟိတိလှူဒန်းခြင်းဆိုတဲ့ဒါနကောင်းမှုတွေပြုစုတဲ့အခါမှာ မိမိတို့ပြည့်စုပြီးရင်မိမိတို့ဒါနကိုဆင်ញင်မိတာကတော့သိကြတာပဲအဲ့လိုဆင်ញင်မိတိုင်းဒါနလောက်တယ်မဖြစ်ပဲနဲ့အဲ့ဒီဒါနကိုဘာဝနာအဖြစ်ပြောင်းနိုင်အောင်ဟုတ်ကဲ့လားပြောင်းတတ်လားအဲပြောင်းနိုင်အောင်ဒါနကိုဆင်ញင်မိလို့ဆင်ញင်တဲ့စိတ်ဆင်ញင်လို့ဝမ်းမြောက်ဝမ်းသာဖြစ်တဲ့ပိဋိစိတ်တွေကိုရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်